တုတ်တန်ချံခန်းကြီး14အငယ်1မှ16ပညာရှိသောမိမသည်မိမိအိမ်ကိုတိဆောက်တတ်၏မိုက်သောမိမမူကားကိုလက်နှင့်ဖြိုဖျက်တတ်၏ဖြောင့်သောလမ်းသို့လိုက်သောသူသည်သာရဘုရားကို ကြောက်ရွံ့တတ်၏ကောက်သောလမ်းသို့လိုက်သောသူမူကားမထီမဲ့မြင်ပြုတတ်၏မိုက်သောသူ၏နှုတ်၌မာနခြေလုံးရှိ၏ပညာရှိသောသူ၏နှုတ်ခမ်းတို့သည်ကဲတင်သောအမှုကိုပြုတတ်၏နွားထီမရှိသောတင်းကုတ်သည်စင်ကြယ်၏ သို့တော်လည်းနွားခွန်အားကိုသုံး၍များသောစီးပွားကိုရတတ်၏တစ္ဆာရှိသောတက်သေးသည်မှုသာမသုံးတတ်တစ္ဆာပြတ်သောတက်သေးမူကားမှုသာကိုသုံးတတ်၏မထီမဲ့မြင်ပြုသောသူသည်ပညာကိုရှာ၍မတွေ့ရဉာဏ်ရှိသောသူမူကားပညာအတတ်ကိုရလွယ်၏မိုက်သောသူနှင့်တွေ့၍ သူ၏နှုတ်၌ပညာအတတ်မရှိသူကိုသိမြင်လျင်ထိုသူကိုရှောင်သွားလောပညာတတိရှိသောသူ၏ပညာကကိုတွားရသောလမ်းကိုသိခြင်းသည်မိုက်သောသူ၏မိုက်ခြင်းမူကားပရိယေသည်မိုက်သောသူတို့သည်ဒုစရိုက်အဖြစ်ကိုမထီလေးစားပြုကြ၏ဖြောင့်မတ်သောသူတို့မူကားတယောက်ကိုတယောက်ယေရှုပြုကြ၏စိတ်နှလုံးသည်မိမိဒုက္ခကိုသိ၏စိတ်နှလုံးရှင်လန်းခြင်းအကြောင်းကိုလည်းသူတစ်ပါးမဆိုင်တတ်မတရားသောသူ၏အိမ်သည် ပြိုလဲတတ်၏ဖြောင့်မတ်သောသူ၏တဲမူကားပွင့်လန်းတတ်၏လူထင်သည့်အတိုင်းမှန်သောလက္ခဏာရှိတော်လဲအဆုံး၌တည်ခြင်းသို့ပို့သောလမ်းတစ်မျိုးရှိ၏လူသည်ရဲစဉ်အခါပင်ဝမ်းနည်းသောစိတ်တဘောရှိ၏ထိုရေမောရွှင်လန်းခြင်းအဆုံး၌လည်းညှိုးငယ်ခြင်းရှိတတ်၏စိတ်နှလုံးဖောက်ပြန်သောသူဖြစ်စေသူတော်ကောင်းဖြစ်စေမိမိအကျင့်တို့နှင့်ဝါလိမ့်မည်ဉာဏ်တိမ်သောသူသည်သူတစ်ပါးပြောသည်များကိုယုံတတ်၏ ပညာသတိရှိသောသူမူကားမိမိတွားရလမ်းကိုစေ့စေ့ကြည့်ရှုတတ်၏ပညာရှိသောသူသည်ကြောက်၍ဒုစရိုက်ကိုရှောင်တတ်၏မိုက်သောသူမူကားမာနကြီး၍ရဲရင်တတ်၏အငယ်၁၉မှ35စိတ်တူသောသူသည် မိုက်စွာသောအမှုကိုပြုတတ်၏ မကောင်းသောအကြံကိုကြံသောသူကိုလည်းသူတစ်ပါးမုန်းလိမ့်မည်။ဉာဏ်တိမ်သောသူသည်မိုက်ချင်းကိုအမွေခံတတ်၏။ပညာသတိရှိသောသူမူကားတိတ်ပံတရဖူကိုဆောင်းတတ်၏။လူဆိုးတို့သည်သူတော်ကောင်းရှေ့၌၎င်းမတရားသောသူတို့သည်ဖြောင့်မတ်သောသူ၏အိမ်တကားဝနှင့်၎င်းဥချတတ်ကြ၏။ဆင်းရဲသောသူသည်မိမိအိမ်နီးချင်းမုန်းခြင်းကိုပင်ခံရမည်။ငွေရတတ်သောသူ၌မူကားများစွာသောအဆွေခင်မွန်းရှိလိမ့်မည်။ မိမိအိမ်နီးချင်းကိုမထီမဲ့မြင်ပြုသောသူသည်အပြစ်ရှိ၏ဆင်းရဲသောသူကိုတနာသောသူမူကားမင်္ဂလာရှိ၏မကောင်းသောအကြံကိုကြံတတ်သောသူတို့သည်မှားယွင်းကြလိမ့်မည်ကျေးဇူးပြုမိဟုကြံတတ်သောသူတို့မူကားဂိုဏအကျိုးနှင့်တစ္ဆာအကျိုးကိုခံရကြလိမ့်မည်ကြိုးစား၍လှုပ်လျာရာ၌ကျေးဇူးရှိ၏စကားများခြင်းအကျိုးမူကားဆင်းရဲခြင်းတက်တက်တည်ပညာရှိသောသူတို့၏စည်းစိမ်ဥစ္စာသည် သူတို့ဥယျာတရဖူဖြစ်၏မိုက်သောသူတို့၏မိုက်ချင်းမူကားအမိုက်တက်တက်ဖြစ်၏မှန်သောတက်သေးသည် သူအသက်ကိုကယ်တင်တတ်၏မမှန်သောတက်သေးမူကားမှုသာကိုတုံးတတ်၏သာရဘုရားကိုကြောက်ရွံ့ခြင်းသည် အာကြီးသော ကိုးစားရာအခွင့်ကိုဖြစ်စေတတ်၏သားတော်တို့သည်လည်းခိုလွန်ရာရက်ကိုရကြလိမ့်မည်ဒါရဘုရားကိုကြောက်ရွံ့သောသဘောသည် အသေးခံရာကြော့ခွင်းတို့မှ လွှဲဆောင်ရာအသက်စမ်းယူခြင်းဖြစ်၏ ပြည်သားများပြားရာ၌ရှင်မြင်းဤဘုံတော်တည်ပြည်သားနှဲပါရာ၌ကမင်းအကျိုးနေခြင်းရှိစိတ်ရှိသောသူသည်ပညာရှိစိတ်တူသောသူမူကားအထူးသဖြင့်မိုက်ပေ၏ကျမ်းမာသောနှလုံးသည် ကိုအသက်ရှင်စေသောအကြောင်းညူစုသောသဘောမူကားအယိုးဆွေးမြေ့ခြင်းအကြောင်းဖြစ်၏ဆင်းရဲသားတို့ကိုနှင်းဆဲသောသူသည်ဖန်ဆင်းတော်မူသောဖျားကိုကဲ့ရဲ့၏ ဘုရားကိုယိုသေးသောသူမူကားဆင်းရဲသောသူတို့ကိုတနာတတ်၏မတရားသောသူသည်မတရားသဖြင့် ပြုစဉ်အခါလှဲခြင်းကိုခံရ၏ဖြောင့်မတ်သောသူမူကားတည်သောအခါ၌ပင် မျောလင့်เสียရှိ၏ဉာဏ်ရှိသောသူ၏နှလုံး၌ပညာချင်းဝတ်တတ်၏မိုက်သောသူတို့၏အထဲ၌ရှိသောအရာမူကားထင်ရှားတတ်၏ဖြောင့်မတ်ခြင်းတရားသည်ပြည်သားတို့ကိုချီးမြှောက်တတ်၏ဒုစရိုက်အပြစ်မူကားပြည်သားများတို့ကို ရှုံချတတ်၏ ပညာရှိသောကျွန်အား ရှင်မြင်းသည်ကျေးဇူးပြုတတ်၏အရှက်ခွဲတတ်သောကျွန်မူကားအမျက်တော်ကိုခံရမည်